အခန်းကြီး29အငယ်1မှ30ယောဘသည်လင်္ကာစကားကိုဆက်၍မွဲ့ဆိုသည်ကားငါသည်လွန်လေပြီးသောနှစ်လဘုရားသခင်စောင့်မတော်မူသောနေ့ရက်၌ဖြစ်တဲ့ကဲ့သို့တဖန်ဖြစ်ပါစေ ထိုအခါဘုရားသခင်၏မိခွက်သည်ငါခေါင်းပေါ်မှထွန်းလင်းသည်ဖြစ်၍ထိုအလင်းကိုငါအမိပြုလျက်မိုက်သောအရ၌ရှောက်သွားနိုင်၏ငါအသက်ပြိုသောကာလငါအိမ်၌ ဘုရားသခင်နှင့်မိဿဟာယဖွဲ့ရသောအခွင့်ရှိသောကာလ၌ငါဖြစ်သကဲ့သို့တဖန်ဖြစ်ပါစေ။ထိုအခါအနန္တတန်ခိုးရှင်သည်ငါ့ဘက်၌ရှိတော်မူ၏။ငါ့သားသမီးတို့သည်လည်းငါ့ကိုဝိုင်းလျက်နေကြ၏။ထိုအခါငါသွားသောလမ်း၌နို့ရည်စီးလေ၏။ကျောက်ခဲသည်လည်းငါ့အဘို့ဆီကိုသွန်းလောင်းလေ၏။ငါသည်မြို့အလယ်၌ရှောက်၍မြို့တံခါးသို့သွားလျက် လမ်း၌ထိုင်ရာကို ပြင်ဆင်လျက်နေစဉ်တွင် လူပျိုတို့သည်ငါ့ကိုမြင်သဖြင့်ပုန်းရှောင်၍နေကြ၏အသက်ကြီးသူတို့သည်လည်းထ၍မတ်တနေကြ၏မင်းသားတို့သည်စကားမပြောဘဲနေ၍မိမိတို့နှုတ်ကိုလက်နှင့်ပိတ်ကြ၏မူမတ်တို့သည်လည်းတိတ်ဆိတ်စွာနေ၍သူတို့ရှာသည်အာကောင်၌ကပ်လေ၏ငယ်၁၁မှ20 လူတို့သည်ငါစကားတန်ကိုကြားသောအခါကောင်းချီးပေးကြ၏ငါကိုမြင်သောအခါချီးမွမ်းကြ၏အကြောင်းမူကားငါသည်ဆင်းရဲသောသူမိဘမရှိသောသူ ကိုးကွယ်ရာမရသောသူအော်ဟစ်သောအခါကဲတင်တတ်၏ပြက်လူသောသူကောင်းချီးပေးခြင်းကိုငါခံရ၏မုတ်ဆိုးမှစိတ်နှလုံးကိုရှင်လန်းစေ၏ဖြောင့်မခြင်းပါရမီကိုအဝတ်လွတ်၍ငါဝတ်ဆင်၏တရားသည်ငါဝတ်လိုငါဘောင်းဖြစ်၏ မျက်စိကန်းသောသူတို့အားငါသည်မျက်စိဖြစ်၏ခြေဆွံ့သောသူတို့အားခြေဖြစ်၏ဆင်းရဲသောသူတို့၏အဖဖြစ်၏အတိကျွမ်းမရှိသောသူတို့၏အမှုကိုငါနားထောင်၏မတရားသောသူ၏အဆွေတို့ကိုငါချိုး၍သူလူယူကြိုက်စားသောအရာကိုနှုတ်၏ငါသည်ကိုအတိုက်၌တေရသောအခွင့်ရှိလိမ့်မည်ငါအသက်ရှင်သောနေ့ရက်တို့သည်တဲလုံးနှင့်အမျှများပြားလိမ့်မည်ဟုအောင်းမိ၏ ငါအမြစ်သည်ရေနားမှာပြန့်ပွား၏။စီးနင်းသည်တညဉ့်လုံးငါ့အခက်လက်၌ကျ၏။ငါ့ဘုန်းသည်အစဉ်ပွင့်လန်းလျက်၊ငါ့လေးသည်လည်းငါ့လက်၌အားဖြည့်လျက်ရှိ၏။21သူတပါးတို့သည်ငါ့စကားကိုနားထောင်၍၊ငါပေးသောအကြံကိုငံ့လင့်လျက်တိတ်ဆိတ်စွာနေကြ၏။ ငါပြောပြီးသည်နောက်သူတို့သည်ပြန်၍မပြော။ငါ့စကားသည် သူတို့အပေါ်မှာရေစက်ကဲ့သို့ကျ၏။မိုဃ်းရေကိုငံ့လင့်သကဲ့သို့ငါ့ကိုငံ့လင့်လျက်၊နောက်ကျသောမိုဃ်းရေကိုခံချင်သကဲ့သို့ သူတို့သည်ပစပ်ကိုကျယ်ကျယ်ဖွင့်လျက်နေကြ၏။ငါသည်ပြုံးလျက်သူတို့ကိုကြည့်ရှုသောအခါ သူတို့သည်မယုံနိုင်ကြငါမျက်နှာဤအလင်းကိုလည်းမပြောက်စေကြငါသည်သူတို့လမ်းကိုပဲ့ပြင်၍အမျက်ဆုံးသောနေရာ၌ထိုင်၏ဘူချေအလုံးရင်းနှင့်တကွရှင်မြင်ကဲ့သို့၎င်းညှိုးငယ်သောသူတို့ကို နှစ်သိမ့်စေသော သူကဲ့သို့၎င်းငါဖြစ်၏